ကိုအပြည့်အစုံဖြူစင်နေတယ်ဟုတ်တယ်မလားသီလခြင်းကဘာကိုဖြူစင်နေတယ်လဲကိုယ်နဲ့နှုတ်ကိုစင်ကြယ်ဖြူစင်ကြယ်စေတယ်အပြည့်ကင်းစေတယ်ဟုတ်လားသီလဆိုတာအပြည့်ကင်းတဲ့ကာယကံမှုတွေမပြုတ်အောင်စောင့်စည်းရတာ အပြစ်အပြစ်မကင်းတဲ့ကာယကံမှုတွေမပြုအောင်ဆောင်စည်းရတာအပြစ်မကင်းတဲ့ဝစီကံမှုတွေမပြောအောင်ဆောင်စည်းရတာဒါကြောင့်မလို့သီလဆောင်စည်းခြင်းအပြင်ကာယကံကိုပြုမှုပြည့်ကင်းပြီးစင်ကြယ်တဲ့ဖြူစင်တဲ့ဝစီကံနှုတ်ပြောဆိုပြည့်ကင်းပြီးတော့ဖြူစင်တဲ့စင်ကြယ်တဲ့ဒါကြောင့်သီလကကိုယ်နဲ့နှုတ်ကိုပြည့်ကင်းပြီးဖြူစင်စေတယ် သမာဓိကစိတ်ကို အခိုက်အတန့်အပြင်တည်ငြိမ်ပြီးတော့ဖြူစင်စေတယ်။ပညာကစိတ်ကို အပြည့်စုံဖြူစင်စေတယ်။အဲဒီလိုသဘောရှိတယ်။ဒီတော့အခဏတဝဗပတာအကရဏံကုသလတဥပသမ္ပတာသစိတ်တပရိယောဓပနံဣတံဗုဒ္ဓနာသာသနာအဲ့ဒီစကားမှာမကောင်းမှုသမျှမပြုလုပ်ခြင်းဆိုတဲ့စကားနဲ့သီလ အကျင့်ကိုဆိုလိုပါတယ်လို့အထကရာဆရာကြီးရွယ်တယ်။ဘုံနှုတ်စင်ကြယ်ခြင်းကိုဆိုလိုပါတယ်။နောက်ကောင်းမှုသမ ्या ပြည့်စုံစေခြင်းဆိုတဲ့စကားနဲ့တမထကုသိုလ်တွေအားထုတ်ရမယ်လို့ဆိုတာတမာရီကိုဆရာအထကရာဆရာကြီးရွယ်တယ်။တမာရီသိက္ခာတမာရီအကျင့်စိတ်အခိုက်အတန့်အပြင်တည်ငြိမ်ပြီးဖြူစင်စေတဲ့အကျင့် သမာဓိတိခါကိုအထကထာရည်ရွယ်တယ်နောက်တစ်ခါမိမိစိတ်ကိုဖြူစင်အောင်ထားခြင်းဆိုတဲ့စကားနဲ့အထကထာပညာတိခါပညာအကျင့်ကိုရည်ရွယ်တယ်စိတ်အပြည့်စုံဖြူစင်စေခြင်းဒါကြောင့်ဘုရားရှင်ရဲ့အဆုံးအမမှာတိခါ၃ရာရှိလို့အဲ့ဒီတိခါ၃ရာနဲ့ကိုက်ညီအောင်အဆုံးအမ၃ရာကိုဖွင့်ပြတာအထကထာက မကောင်းမှုသမျှမပြုမပြုလုပ်ခြင်းဆိုတဲ့စကားနဲ့သီလတိတ်ခါသီလအကျင့်ကိုဆိုလိုတယ်ဒါကြီးပဲတော်မူတဲ့ကောင်းမှုသမျှပြည့်စုံစေခြင်းဆိုတဲ့စကားနဲ့တမာရီတိတ်ခါတမာရီအကျင့်ကိုရည်ရွယ်တဲ့ မိမိစိတ်ကိုဖြူစင်အောင်ထားခြင်းဆိုတဲ့စကားနဲ့ပညာသိက္ခာပညာအကျင့်ကိုရည်ရွယ်တယ်အဲဒါလို့ဆိုတော့သီလသမာဓိပညာအကျင့်သုံးရလုံးဒီဩဝါဒထဲမှာအပြည့်စုံပါဝင်မသွားဘူးလားပါဝင်သွားတယ်အဲ့ဒါရည်ရွယ်လို့မလို့အခုပြောတဲ့အတိုင်းဖွင့်ပြတာတဲ့ဒီတော့အဲ့ဒါကိုတော့ယူဆတဲ့ပုဂ္ဂိုလ်တွေကခုနပြောသလိုအားလုံးပါဝင်အောင်သူနည်းနဲ့သူယူဆရတယ် သဗ္ဗပတတအာကရဏံကုတလတဥပသမရာကောင်းမှုသမျှပြည့်စုံစေခြင်းပြည့်စုံအောင်အထောက်ချင်းဆိုတဲ့စကားကိုအထကထာကသမထကုသိုလ်ဖွင့်ပြတာဟာဒါဩက္ကဋ္ဌနည်းပဲအမြင့်ဆုံးအမြတ်ဆုံးကုသိုလ်ကိုပြောခြင်းအပြင်သူ့အောင်ငယ်တဲ့နှိမ့်တဲ့ကုသိုလ်တွေလည်းပြုရမယ်ဆိုတာအဓိပ္ပာယ်ပါဝင်ပြီးသားပဲလို့အဲဒါလိုယူဆရတယ် ကိုင်းလိုက်စို့မကောင်းမှုဟုသမျှမပြုလုပ်ခြင်းသာမပြည့်စုံစေခြင်းမိမိစိတ်ကိုဖြူစဲအောင်ထားခြင်းဤသုံးပါးသည်ဘုရားရှင်တို့၏အဆုံးအမတော်ပေသည် မကောင်းမှုဟုသမျှမပြုလုပ်ခြင်းကောင်းမှုဟုသမျှပြည့်စုံစေခြင်းမိမိစိတ်ကိုဖြူစင်အောင်ထားခြင်းဤသုံးပါးသည်ဘုရားရှင်တို့ဤအဆုံးအမတော်ပေသည်မကောင်းမှုဟုသမျှမပြုလုပ်ခြင်း သမျှပြည့်စုံလေခြင်းမိမိစိတ်ကိုချူမြောင်ထားခြင်းဤသုံးပါးသည်ဘုရားရှင်တို့၏အဆုံးအမတော်ပေသည်ဆိုပါ အခုဒီစကားဟာမြတ်စွာဘုရားအာနာပါတိမောက်ကြာရမယ်လို့မပြင်းညက်ခင်ကဘုရားရှင်ကိုယ်တိုင်လာပြီတိုင်းလာလာပြီနေတိုင်းလာကိုနေတိုင်းဥပုပ်ပြုတဲ့အနေနဲ့တန်ဃာတော်များကိုအဆုံးအမပေးတဲ့ပထမဆုံးစကားတော့ဩဝါဒပါတိမောက်ခေါ်တယ်။ဘာခေါ်တယ်လဲ။ဩဝါဒပါတိမောက်ခေါ်တယ်တဲ့။အခုရဟန်းတော်တွေ ရွတ်ဆိုပြီးတော့ပြတဲ့ပါတိမောက်ကတော့ဘာခေါ်လဲအာနာပါတိမောက်ခေါ်တယ်နော်ဘာပါတိမောက်ခေါ်လဲအာနာပါတိမောက်အာနာဆိုတာအမိန်ထားတာမမြတ်သောအကျင့်ကြည့်ရင်လူဖြစ်စေရဟန်းမဟုတ်တော့သူတော်ပစ္စည်းမတရားယူရင်လူဖြစ်စေရဟန်းမဟုတ်တော့စသည်ဖြင့် ဖြစ်တဲ့အတွက်အဲ့ဒီဒိဋ္ဌာပုဒ်တွေကိုရည်ဆိုပြီးကြတာအာနာပါတိမောက်အခုဩဝါဒပါတိမောက်မှာမြတ်စွာဘုရားအရေးကြီးထားပြီးတော့လက်ဦးဆုံးမိတ်ကြတာဟာဒီအချက်သုံးချက်ပဲမကောင်းမှုသမျှမပြုလုပ်ခြင်းကောင်းမှုသမျှပြည့်စုံနေခြင်းမိမိစိတ်ကိုဖြူစင်အောင်ထားခြင်းဒါကြောင့် မကောင်းတာအပြစ်မကင်းတာမလုပ်ပါနဲ့ကောင်းတာအပြစ်ကင်းတာပဲလုပ်ပါစိတ်ကိုလောဘဒေါသမောဟကိလေသာအငြိအကျင်းမတင်ဖြူစင်အောင်ထားပါဒီချက်သုံးချက်ဩဝါဒပေးတယ်အဲ့ဒီဩဝါဒတွေကဘုန်းကြီးတို့ဒီကနေ့ကစပြီးဟောပါလားမိမိစိတ်ကိုဖြူစင်အောင်ထားပါလောဘဒေါသမောဟအငြိအကျင်းမတင်ပါစေနဲ့ဆိုတော့ဒီချက်ကလေးဟောပါဟုတ်ကဲ့လား ဒါကြောင့်မလို့ဒီတရားရဲ့နာမည်ကစိတ်ထားဖြူဝေးချမ်းသာရေးအဲ့ဒါဘုရားရှင်အဆုံးအမသုံးချက်တည်းကနောက်ဆုံးအချက်ဟုတ်ကဲ့လားနောက်ဆုံးအချက်ဆိုပြီးတော့ပဲအဲ့ဒီနောက်ဆုံးကျမ်းစာများမှာတော့တရားတရားမှာကျမ်းစာရေးတဲ့ရှိရှိက အထကရာဆရာတွေပေါ့လေအထကရာဆရာတိကဆရာတွေအယူဝါဒခွဲနေလို့ဝါဒအတိဘယ်အယူဆခွဲနေလို့မလို့အဲ့ဒီအတိဘယ်အယူဆ၃လင်းမျိုးကိုပေါ်ပြတဲ့အခါမှာပထမသိအရေးမကြီးတဲ့နည်းနည်းပဲအရေးကြီးတဲ့အယူဝါဒကိုပေါ်ပြတယ်နောက်ဒုတိယအဲ့ဒီတဲ့ဘိုးအရေးကြီးတာပေါ်ပြတယ်နောက်တတိယဒီတဲ့ဘိုးအရေးကြီးတာပေါ်ပြတယ်နောက်ဆုံးစတုထနောက်ဆုံးဆိုတဲ့အဆိုမိန်ကတော့အဲ့ဒါဟာ အရေးအကြီးဆုံးပဲအဲလိုအစဉ်ရှိတာအခုဒီမှာလည်းပဲမကောင်းမှုသမျှမပြုလုပ်ခြင်းကောင်းမှုသမျှပြည့်စုံစေခြင်းမိမိစိတ်ကိုဖြူစင်အောင်ထားခြင်းဆိုတဲ့သုံးချက်ပဲအရေးကြီးဆုံးဖြစ်တယ်မိမိစိတ်ကိုဖြူစင်အောင်ထားခြင်းဟာအရေးကြီးဆုံးချက်ပဲနောက်ဆုံးမိန့်တဲ့ချက်ဒီကအဲ့ဒီမိမိစိတ်ကိုဖြူစင်အောင်ထားခြင်းဆိုတဲ့အချက်ပြည့်စုံဖို့ရာအတွက် မကောင်းမှုမပြုလုပ်နဲ့ကောင်းမှုပြုလုပ်အဲ့ဒီကစရတယ်။မောင်းပြီဘူးလား။သီလဆောက်တည်ရမယ်။သမာဓိဖြစ်အောင်အားထုတ်ရမယ်။ဒါလည်းစရတယ်။သမာဓိမဖြစ်ဘူးဆိုလို့ရှိရင် စိတ်ကဘာပညာမှရုပ်တော်နာမ်တော်သိတဲ့ပညာလည်းမဖြစ်နိုင်ဘူး။အရိယသစ္စာလေးပါးသိတဲ့ပညာလည်းမဖြစ်နိုင်ဘူး။အဲ့ဒီရုပ်တော်နာမ်တော်သိတဲ့ပညာအရိယသစ္စာလေးပါးသိတဲ့ပညာမှမဖြစ်ဘူးဆိုရင် စိတ်ထဲမှာလောဘဒေါသမောဟကိလေသာအငြင်းကြီးဘယ်တော့မှမစင်ကြယ်မဖြူမွေးဘူး။ဒါကြောင့်မလို့စိတ်ထဲမှာလောဘဒေါသမောဟကိလေသာအငြင်းကြီးစင်ကြယ်ဖြူမွေးစေခြင်းလဲဆိုရင်နံပါတ်1ပထမကိုယ်နဲ့နှုတ်ကာယကနဲ့ဝစီကံကိုလက်ဥဆုံးစင်ကြယ်အောင်စောင့်ထိုင်လိုက်အောင်ပြီးတဲ့အခါမှာအဲ့ဒီပေါ်ထပ်ပြီးတော့စိတ်တည်ငြိမ်အောင်လုပ်အဲစိတ်တည်ငြိမ်ပြီဆိုလို့ရှိရင်တော့သိလိုက်မယ်အဲ့ဒီသိတာဟာပညာပဲဟုတ်တယ်မဟုတ်လား သိတယ်ဆိုတော့ပညာစိတ်မတည်ငြိမ်ဘဲနဲ့သိမလားမသိဘူးတည်ငြိမ်မှပဲသိတယ်ဒါကြောင့်မလို့ကောင်းမှုသမားပြည့်စုံနေခြင်းကိုစိတ်တည်ငြိမ်စေတဲ့အကျင့်ဖြစ်တဲ့သမထကုသိုလ်ကိုဆိုလိုတယ်လို့ဒီလိုထပ်ကြတာဆရာကဆိုတယ်ဒါကြောင့်နောက်ဆုံးအချက်ဖြစ်တဲ့စိတ်ဖြူစင်ခြင်းဆိုတဲ့အချက်ကိုရဖို့ရပထမအချက်ဖြစ်တဲ့မကောင်းမှုသမျှမပြုလုပ်ခြင်းဒုတိယအချက်ဖြစ်တဲ့ကောင်းမှုသမျှပြည့်စုံစေခြင်းနေနဲ့ အခြေခံပြီးတော့တစ်ဆင့်တစ်ဆင့်တက်ခဲ့ရမှာမှန်ပါဘူးလားအဲ့လိုတက်ရမှာဒါကြောင့်မြတ်စွာဘုရားအဲ့ဒီတစ်ဆင့်ဒီတစ်ဆင့်ဒီမိတ်တိုင်းလိုက်ဆိုမကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထားမကောင်းမှုဆောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထား မကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထားသူလဲချမ်းသာ င်းတာမြတ်စွာဟောမိန့်ကြဘုလည်းချမ်းသာနောင်ချမ်းသာမြတ်စွာဟောမိန့်ကြ မှုကြောင့် ဒီမန်ကတ်တော့အဲဒီမှာဝါဇနေကတရားဟောရင်ကဒီတရားရောက်သွားတော့ဒီဆောင်မုတ်ချပေးတယ်။ကျောင်းသားတွေကျောင်းသူတွေမကောင်းမှုရှိအောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထားသူလဲချမ်းသာနောင်ချမ်းသာမြတ်စွာဟောမိန့်ကြအခဏမြတ်စွာဘုရားရဲ့ဒေသနာတော်နဲ့ကြိုက်ကြလားကြိုက်တယ်နော်အဲ့ဒါကိုကျောင်းသားတွေကသူတို့ကပြင်းဆိုတယ်ဘယ်လိုဆိုလဲဆိုတော့ ခုလဲချမ်းသာနောင်လဲချမ်းသာမြတ်စွာဘုမိန်ကြတဲ့ဟာသူကအဲ့လိုပြင်းဆိုတာကောင်းမလားသူတို့ပြင်းဆိုတာဟမ်ကောင်းတယ်နော်ခုလဲချမ်းသာနောင်လဲချမ်းသာမြတ်စွာဘုမိန်ကြတဲ့ဆိုကြည့်ပါမယ်အဲ့လိုကဲမကောင်းမှုရှောင် ဘယ်နဲ့ကောင်းလားနော်အဲ့တော့ဘုန်းကြီးကသူတို့ကိုကျောင်းသားတွေကိုနောက်ထပ်တန်ပေါင်းတစ်ခုချပေးလိုက်တယ်ကျောင်းသားတွေကိုဘုန်းကြီးကသူတို့ကအဲ့လိုပြင်ဆိုတော့ဘုန်းကြီးကဒီလိုတန်ပေါင်းတစ်ခုချပေးတယ်မဟုတ်ဘူးကနော်ပြောရမလားပြောရမလားဒီလိုချပေးလိုက်တယ် အစလေးလုံးအလယ်သုံးအဆုံးငါးခွန်ထားအစလေးလုံးအလယ်သုံးအဆုံးငါးခွန်ထားတံပေါက်စံနီမူပေစီအပြီးမြတ်မှတ်ပါလို့အဲ့လိုတံပေါက်တစ်ခုချပေးတယ် အဲ့ဒီကြောင်းသားကြီးချပေးလို့ခုလည်းပဲချပေးအောင်အတိဘယ်တော့ကိုဟာကိုကြည့်ယူရှင်းရှင်းလေးရဲ့ဒါတော့ဘုန်းကြီးတို့တော့ငငယ်ကြောင်းသားလေးတွေကကိုရင်လေးတွေကရပြီးဒီစီးမြင့်နဲ့ရေးသားလာတာဆိုအစလေးလုံးအလဲသုံးအဆုံးငါခွန်ထား စလေးလုံးအလယ်သုံးအဆုံးငါးခွန်ထားဆိုနားလဲလားနားလဲပါလားကဲနောက်တစ်ခု တံဘောက်စနီမူသေးစီအပြီးမြတ်မှတ်တာတံဘောက်စနီမူသေးစီအပြီးမြတ်မှတ်တာ ဘယ်လိုလဲအစအစနေလုံးဆိုတာဘာဆိုလိုတာလဲအစပိုင်းမှာနေလုံးအလယ်ပိုင်းမှာအဆုံးပိုင်းမှာငါးလုံးဒေါ်လာကခုနှလုံးဒေါ်လာကဟုတ်လား ပြင်ခုလဲချမ်းသာနောင်လဲချမ်းသာမြတ်စွာဟောမိန်ကြဒါနဲ့တော့ဘုရားတလုံးပေါ်သွားအလဲမှာဘယ်သူတတိယထဲတာလဲဒါနဲ့ယောဂီတွေကထောက်ခံတယ်အဲ့ဒါအဲ့ဒီကျောင်းသားတွေတော့တော်တယ်အဲ့ဒီတာမောက်ဆိုပြီးဘုန်းကြီးကတလုံးနှလုံးပဲအိဗယ်ပြောလိုက်တယ် တခါတည်းပြီးသွားရောကဲပါကဲပြင်းဆိုကြအောင်ဆိုပြန်ဆိုတာနဲ့ဟောတဲ့ပါတော့ခုလဲချမ်းသာနောင်လဲချမ်းသာကနေပြီးတော့ခုလဲချမ်းသာနောင်ချမ်းသာပြေးပါကလေးကတင်ပေးရတိတ်တက်လွယ်တာတဲဟန်ကြတယ်ကလေးကတက်လွယ်တယ်ဆိုတော့လူကြီးကမတက်လွယ်ဘူးဆိုတဲ့အဓိပ္ပာယ်ရှောင်းနေနော်အဲ့ဒီအဓိပ္ပာယ်ရောက်နေတယ်ယူကျင်လဲယူကြတော့ပေါ့လေတပြန်ကလာမှာအစာလေးလုံး တရားတဲ့ဘာတွေလဲပါကုန်မလဲမသိဘူးနော်ဘာတွေပါကုန်မလဲဓမ္မကဏီပါတော့စတ်တတ်သွားရပေါ့မဟုတ်လားနောက်ဘုန်းကြီးတွေတရားဟောတဲ့အခါတာမောက်တော်ရောင်ဆိုင်လာရင်အရှင်တရားတို့မှားနေပြီနော်ဟုတ်ကဲ့လားတတိယတို့တော်ရောင်မထင်နဲ့နော်ဟုတ်လားဘယ်ဝိဒိတာအဲ့လိုပြောရတယ်ဒီတော့အဲ့ဒီမှာ မှုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထားဖြူအောင်စိတ်ကိုထားဖြူအောင်စိတ်ကိုထားဆိုတဲ့ဖြင့်ဒီစကားကြည်ကြံအပြင်စိတ်ဟာဖြူတဲ့အခါလဲဖြူတယ်မဲတဲ့အခါလဲမဲနိုင်တယ်လို့ဒီအိဗယ်မထွက်ဘူးလားထွက်တယ်ဒါဖြင့်လည်းနဲ့စိတ်ကတစ်ခုလဲကနေပြီးတော့ကြဖြူလိုက်တော့ကြမဲလိုက်ဘယ်နဲ့ကြောင့်ဖြစ်ရတာလဲ ရှူတယ်နဲတယ်ဆိုတာစိတ်ကဖြစ်တာမဟုတ်ဘူးစိတ်ရှူတယ်စိတ်နဲတယ်ဆိုတာစိတ်ကြောင့်ဖြစ်တာမဟုတ်ဘူးစိတ်နဲ့ဖြစ်ပေါ်တခြားသဘောတရားတွေကြောင့်ဖြစ်တာ ဆေးရုံတွေမှာဆေးထိုးဖို့ရာဆေးမစိမ်ငယ်အဲ့ဒီဆေးထိုးဖို့ဆေးစိမ်မဲ့ရေအဲ့ဒီရေမှာဘာအယောင်ရှိတယ်လဲဘာအယောင်မှမရှိဘူးအော်ခက်လိုက်တာဟဲ့ဆေးမစိမ်ငယ်မှာဆိုမှအယောင်အမျိုးမျိုးရှိရသေးတယ် ရှိဘူးဒါပေမဲ့အဲ့ဒီအယောင်တွေကိုအနီဆိုးကျင်တော့ဆေးနီမုံထည့်လိုက်တော့အာရေနီဟဲ့မဟုတ်လားအဲအဲ့ဒီကောင်ကိုအတကောင်ကိုအဆိုးထည့်လိုက်တော့အာရေပြာဟဲ့ရေပြာတာလား ဆေးပြာတာဟုတ်တယ်မဟုတ်လားဆေးပြာတာကိုပဲရေနဲ့ရောမိသွားတဲ့အခါကျတော့ရေပြာတယ်လို့ဆိုတယ်ဆေးကနေတာကိုပဲရေနဲ့ရောမိလိုက်တော့ရေနေတယ်လို့ဆိုတယ်တကယ်တော့ရေကပြာရဲ့နေရလားမနေဘူးဒါဖြင့်သူကဘာရောင်လဲဟုတ်ကဲ့လားအဲ့ဒီအတိုင်းပဲစိတ်ကလည်းပဲစိတ်ဖြူတယ်မဲတယ်ဆိုတာရှိကုန်မရှိဘူး စိတ်ဖြူလဲမဲတယ်ဆိုတာမရှိဘူးစိတ်ညစ်တယ်စိတ်ဆင်းရဲတယ်စိတ်ချမ်းသာတယ်ဆိုတာလည်းမရှိဘူးစိတ်ကိုဖြူအောင်လောက်တာမဲအောင်တာစိတ်နဲ့ဖြစ်ပေါ်ဖြစ်ဖက်တခြားသဘောတွေကလှုပ်လိုက်လို့စိတ်ဟာဖြူတယ်မဲတယ်လို့ဖြစ်သွားတာဒါကြောင့်စိတ်ဟာရေနဲ့တူတယ်။ဘာနဲ့တူလဲ? ရည်လဲတဲ့ဘဂတိဘဂဝါအားဖြင့်သူ့မှာအရာမရှိဒါကြောင့်ဖြူတာလည်းမဟုတ်ဘူးမဲတာလည်းမဟုတ်ဘူးနေတာလည်းမဟုတ်ဘူးညစ်တာလည်းမဟုတ်ဘူးကြာညဇာဗျာမိတ်နဲ့အတရံပေတကြအာရိဂိဘပိဒေဘိဌာနဘဘဒရာမိဒံဘိကဝေစိတ်တံအာဂာနုကေဟိဥပကိလေတေဟိဥပကိလေထာ ဣဒံစိတ်တံဣစိဘေဝေခြိရသမိဣဒံစိတ်တံဣစိတ်တိပပတရာပြုရောပြုပြလောက်အောင်တောက်ပြောင်းဖြူစင်းလျက်ရှိပေ၏စိတ်ဟာသူ့ကြီးဆိုလို့ရှိရင်ဖြူစင်းနေလို့မလို့တောက်ပြောင်းနေတယ်ယံဒီတံစိတ်ဒီပပကရံပြုပြလောက်အောင်ဖြူစင်းလျက်ရှိတောက်ပြောင်းဖြူစင်းလျက်ရှိ၏ သူသဘောအရတော့ဖြူနေတာပါပဲတဲ့ဖြူနေတာပါပဲဆိုတာကအဖြူအောင်ပြောတာမဟုတ်ဘူးအငြင်းချင်းမတင်တာကိုပြောတာစင်ကြဲနေတာပြောတာအဲ့ဒီဘာဒီစင်ကြဲနေတဲ့စိတ်အဲ့ဒီစိတ်ဟာဘာကြောင့်များညင်နာပါရသလဲလို့ဆိုတော့အာဂဏိဥပကိလေတေဟိဥပကိလေထာအာဂဏိတေဟိအခိုက်အခိုက်အတ္တ စိတ်၌ဝင်ရောက်လာကြသောသောဥပ္ပကိလေတွေသည်ညင်နောကြောင့်တရားတို့ကြောင့်ဝါညင်နောသောတရားတို့ဖြင့်ဥပ္ပကိလေထာညင်နောသွားရ၏စိတ်တုသဘာဝအတိုင်းတော့ဖြူစင်တောက်ကြောင်နေတာပါပဲတဲ့ဒုဗိတဲ့သူစီမှာခဏခက်တရောက်လာတဲ့ဥပ္ပကိလေသာခေါ်တဲ့စိတ်ကိုညင်နှောင်းစေတဲ့တရားတွေကြောင့်စိတ်ဟာညင်နှောင်းသွားရတာပါတဲ့။ဒါရောက်လာတဲ့အာဂန္ဓု င်မောင်းစေတဲ့တရားတွေစိတ်ကိုညှဉ်းပန်းစေတဲ့တရားတွေဟာအခိုင်အတန့်ရောက်လာတဲ့အာဂန္တုတွေတဲ့အခိုင်အတန့်ရောက်လာတဲ့အာဂန္အာဂန္တုတော့ဧည့်တယ်လို့ဆိုတာဒီအိမ်ဟာမြဲနေတာလားမနေဘူးဘလောက်ကြာအောင်လာနေတာလဲခိတာခဏခဏတပြုတ်ပဲသူကိစ္စပြီးတော့ပြန်ရောတခါပြောတာအာဂန္တုကေယဥပကိလေတေယဥပကိလေထံ ရှိကစိတ်တန်ဤစိတ်သည်သာပြိုပြိုပြက်အောင်ပြောင်းရှင်လျက်ရှိ၏အာဂာနုကေဟိအာဂာနုကဖြစ်ကုန်သောဝါဧည့်သည်ဖြစ်ကုန်သောဝါအခိုက်အတန့်ဝင်ရောက်ကြကုန်သောဥပ္ပကိလေတေဟိညင်သောညောင်းတရားတို့ဖြင့်ဥပ္ပကိလေထံညင်သောနေပေ၏တဲ့ဒီစိတ်ဟာစိတ်ကစိတ်အစဉ်မှာ ခဏတပြုတ်အာရဏုကဧည့်သည်အဖြစ်ဝင်လာတဲ့ညင်နှောကြောင့်တရားတို့ရောက်တာသူညင်နှောသွားရတာတဲ့အဲ့ဒီဧည့်သည်တွေပြန်သွားပြီဆိုစိတ်ဟာရှူစင်းနေပြန်ရောတဲ့နောက်တခြားဧည့်သည်တစ်မျိုးလာပြန်ရင်ညင်နှောပြန်ရောတဲ့အဲ့ဒီဧည့်သည်တွေပြန်သွားပြန်ရင်ရှူစင်းပြန်ရောတဲ့ဒီတော့မြတ်စွာဘုရားရဲ့ဒီဒေသနာတော်ကြီးခြင်းအပြင်စိတ်ဟာ သူ့သဘာဝအလျောက်ဆိုလို့ရှိရင်အယောင်မရှိတဲ့ရေလို့ဖြူစင်းနေတယ်။ဒါပေမဲ့ယံခံယံခါအပိုက်တက်ရောက်လာတဲ့ညှဉ်းနှောင်းစေတဲ့တရားတွေကြောင့်ညှဉ်းနှောင်းရတယ်ဆိုတဲ့ဒေသနာထောက်ခြင်းအပြင်ဒီစိတ်ဟာညှဉ်းနှောင်းမယ်ညှဉ်းနှောင်းတော့လည်းပဲဖြူစင်အောင်လုပ်လို့မရဘူးလားရတယ်ဆိုတဲ့အဓိပ္ပာယ်ပေါ့။ဒါကြောင့်လဲဆိုတော့စိတ်ကိုညှဉ်းနှောင်းအောင်လုပ်တဲ့တရားတွေကခဏခိတပဲဝင်လာတာ ပြီးတဲ့အခါကျတော့သူတို့ပြန်ထွက်သွားကြတယ်ဒီခါမှာသူတို့ဝင်လာတိုင်းမှာတော့စိတ်ညစ်နှောသွားတယ်သူတို့ပြန်ထွက်သွားတော့ဆူဆင်းသွားတယ်တဲ့အဲ့ဒီမှာဘုန်းကြီးကဘာသဘောကြလဲလို့ဆိုတော့မြတ်စွာဘုရားစကားသုံးတာသဘောကြတယ်စကားသုံးတာသဘောကြတယ်အမှန်တော့ဒီလိုပြောလိုက်ရင်ပြီးတယ် တိတံစိတ်တံဤစိတ်တိဥပကိလေတိဤမြင်မောင်းသောတရားတို့ကြောင့်ဥပကိလေသာမြင်သောနေရ၏လောက်ဆိုရင်ပြီးတယ်ဒီစိတ်ဟာဖြူစင်းနေတာပဲဒါပေမဲ့သူ့ကိုညှဉ်းနှောင်းအောင်လုပ်တဲ့တရားတွေကြောင့်ညှဉ်းနှောင်းရတာပဲဘလောက်တင်ပြောမယ်ဆိုလို့ရှိရင်ပြီးတယ်သို့တော့မြတ်စွာဘုရားဘာလေးအပေါ်ထည့်ထားလဲဆိုအာဂန္ဓုကေဟိတဲ့ဟောဒီသလုံးလေးထည့်ထားတယ်အမနာအိဗေစီလျောပြီးတော့ ပြေးွားတယ်နည်းနည်းတယ်ဒီသကလုံးနဲ့ကြည့်တော့ဘာမှမဟုတ်ဘူးအာဂန္တုပေရှိတယ်ဒီကအာဂန္တုကဆိုတာခဏခေတ္တလာတာပြီးတော့ပြန်လာပဲအခိုက်အတန့်ဝင်လာတာပြီးတော့သူတို့သွားတာပဲအဲ့ဒီအတိပဲရှိတယ်ရှိတော့စိတ်ကိုညှဉ်းနှောင်းနေတဲ့တရားတွေဟာအများအားစိတ်ထဲမှာတွယ်တတ်နေတာမဟုတ်ပါဘူးတဲ့အတိပဲကအာဂန္တုကဆိုတဲ့သကလုံးလေးနဲ့အများအားစိတ်ထဲတွယ်တတ်နေတာမဟုတ်ပါဘူးဘာဖြစ်နေတာလဲ ခဏတပြုံအကြောင်းအလျော်သာဝင်လာပြီးတော့ပြန်ပြီးတော့ထွက်သွားခွာသွားကြတာပဲဆိုတဲ့အတိပ္ပယ်ကြည်ညာအပြင်ဒီစိတ်ဟာရှုစင်အောင်လုပ်လို့ရတယ်ဆိုတဲ့အတိပ္ပယ်မသက်ရောက်ဘူးလားဒါကြောင့်မို့သစိတ်တပရိယောဓာပနာမိမိစိတ်ကိုဖြူစင်အောင်ထားခြင်းဒီတရားဟောတာပေါ့အဲ့တော့စိတ်ဖြူစင်အောင်လုပ်လို့ရတယ်ဒါဖြင့်စိတ်ကိုညှဉ်းနှွမ်းစေတဲ့ တရားတွေကဘယ်တရားတွေလဲလို့ဆိုတော့စိတ်နဲ့ဖြစ်ပေါ်ဖြစ်တဲ့တရားတွေတဲ့လောဘတို့ဒေါသတို့မောဟတို့အိမ်မစ္စရိယအစိုက်တဲ့တရားတွေအဲ့ဒီတရားတွေကိုအဲ့ဒီတရားတွေဟာစိတ်ကိုညှဉ်းနှောင်းအောင်လုပ်တဲ့ဧည့်သည်တရားအာဂနုတရားတွေတဲ့ဒါတော့ဥပကိလေသာခေါ်တယ်ဒီတော့ ဒီနေရာမှာအဲ့ဒီတရားတွေနဲ့စိတ်နဲ့ကွဲကြအောင်နည်းနည်းကြည့်ရကြည့်တော့ဘယ်လိုလဲလို့ဆိုတော့ပထမစိတ်ရဲ့သဘာဝကြည့်ရဒီနေ့ဟောတာအခရာရဲ့တလုံးရဲ့အကြောင်းဟောတာနော်စိတ်ဆိုတာပါဠိကစိတ်တပါဠိကစိတ်တမြန်မာကစိတ်လို့ခေါ်တယ်အဲ့ဒါစိတ်တဆိုတဲ့ပါဠိကို ဘာသာပြန်ရင်ဘယ်လိုဘာသာပြန်လဲစိတ်ဓာစိတ်လိုပဲဘာသာပြန်တယ်မဟုတ်ဘူးလားစိတ်ဓာဆိုတဲ့ပါဠိဘယ်လိုဘာသာပြန်တယ်လဲစိတ်လိုပဲဘာသာပြန်တယ်စိတ်လိုပြန်တာနဲ့ဒီစိတ်မှာဘာသဘောရှိတယ်ဆိုတာသိပါမလားမသိဘူးစိတ်ဆိုလို့စိတ်လိုက်ရတာပဲမဟုတ်လားတကယ်လို့များတောင်းဆိုရင်လည်းပဲတောင်းလိုက်မယ်ခွဲဆိုလို့ရှိရင်လည်းခွဲလိုက်မယ်ပြီးဆိုလို့ရှိရင်လည်းပြီးလိုက်မယ် 抽象子